ခေါ်ခြင်း9နာရီရော့ရော့ရှိဒီနေ့ဗာတရားနဲ့ဘုန်းကြီးတို့တည်ပြီးတော့ရှင်ဆရာတော်ဆရာကြီးကိုပူဇော်ရမလဲလို့ဆိုတော့ဝေဒနာကိုရှုတဲ့ဝေဒနာနုပသနာတရားနဲ့ဆရာတော်ဘုရားကြီးပူဇော်ရကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးမူထားခဲ့တဲ့ မြတ်စွာဘုရားဟောကြားခဲ့တဲ့တတိပဋ္ဌာနာတုတ်ဒေသနာတော်မှာကာယ ानु ပဒနာရုပ်ကိုရှုတဲ့တရားဝေဒနာ ानु ပဒနာခံစားမှုကိုရှုတဲ့တရားစိတ် ानु ပဒနာစိတ်ကိုရှုတဲ့တရားဓမ္မ ानु ပဒနာသဘောကိုရှုတဲ့တရားလို့သုံးမျိုးတည်းကဝေဒနာ ानु ပဒနာအခမ်းမှာပုဏ္ဏကပရံဘိက္ခဝေဘိက္ခု ဒုက္ခံဝါဝေဒနာဝေရယမနောဒုက္ခံဝေဒနာဝေရယမိတိတဇာနာတိဒုက္ခံဝါဝေဒနာဝေရယမနောဒုက္ခံဝေဒနာဝေရယမိတိတဇာနာတိအဒုက္ခမတုခံဝဝေဒနာဝေရယမနောအဒုက္ခမတုခံဝေဒနာဝေရယမိတိတသနာဝေဒနာကိုရှုမှတ်ဖို့ရှင်တော်ပြန်ပြန်မိတ်ကြတယ်ဆင်းရဲတဲ့ခံစားမှုခံစားရလို့ရှိရင်လည်းဆင်းရဲတဲ့ခံစားမှုပဲလို့ရှုသိနေရမယ် ချမ်းသာတဲ့ခံစားမှုကိုခံစားရရင်လည်းချမ်းသာတဲ့ခံစားမှုပဲလို့ရှုသိနေရမယ်မချမ်းသာမစင်ရဲ့ခံစားမှုကိုခံစားရလို့ကျင်လည်းမချမ်းသာမစင်ရဲ့ခံစားမှုကိုခံစားနေရတယ်လို့ရှုသိနေရမယ်ဒါအခြေခံပဲဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာအဲဒါလို့ခံစားမှုကိုရှုရမှာ ဒုက္ခဝေဒနာမှလည်းပဲကာယိကဒုက္ခစေတသိကဒုက္ခဒုက္ခဝေဒနာမှလည်းပဲကာယိကဒုက္ခစေတသိကဒုက္ခဝဲတယ်ကာယိကဒုက္ခကိုတော့ဒုက္ခလို့ပဲခေါ်တယ်ကာယိကစေတသိကဒုက္ခကိုတော့သောဒေါမနတလို့ခေါ်တယ်ဒီတော့ဒုက္ခဆိုတာကိုယ်ဆင်းရဲခြင်းဒေါမနတဆိုတာစိတ်ဆင်းရဲခြင်းထို့တူလည်း ဒုက္ခမှာလည်းပဲကာယကဒုက္ခကိုမိပြီးဖြစ်တဲ့ရုပ်ကိုကြီးမိပြီးဖြစ်တဲ့ဆင်းရဲကဒါကိုဒုက္ခလို့ခေါ်တာစေတသိက်ကဒုက္ခစိတ်ကိုမိဖြစ်တဲ့ဆင်းရဲတော့သောမနတလို့ခေါ်တယ်ဒါကြောင့်ဒုက္ခကိုချမ်းသာသောမနတစိတ်ချမ်းသာဥပိ္ပခါကတော့နှမျိုးမကွဲဘူးတစ်မျိုးတည်းရမချမ်းသာမဆင်းရဲဥပိ္ပခဝေဒနာအဲ့ဒီမှာ ဆင်းရဲတဲ့ဒုက္ခဝေဒနာထင်ရှားလဲဒုက္ခဝေဒနာရှိရမှာပဲချမ်းသာတဲ့ဒုက္ခဝေဒနာထင်ရှားလဲဒုက္ခဝေဒနာရှိရမှာပဲထင်ရှားဖြစ်ပေါ်ရာဖြစ်ပေါ်ရာခံစားမှုရှိရမှာကြီးတာအဲ့ဒါလို့ရှိတာမှဝမ်းသာမှုပျော်မှုရွှင်မှုနေလို့ထိုင်လို့ကောင်းမှုရှုလို့မှတ်လို့ကောင်းမှုအဲ့ဒီဒုက္ခဝေဒနာတွေကိုရှုတဲ့အခါ ရှိတဲ့ပုဂ္ဂိုလ်ရဲ့ယောဂီတို့ရဲ့ဒီအကျက်စိတ်နေစိတ်ထားမှန်တာများပါတယ်ဒီကောင်းတဲ့ခံစားမှုဒုက္ခဝေဒနာကိုပြီးဖို့ရှုတာပဲလို့အဲဒါလို့စိတ်ထားနဲ့ရှုကြတာမှန်တယ်ဒါပေမဲ့ဒုက္ခဝေဒနာကိုရှုတဲ့အခါကျတော့နာရာကျင်နာကြိုက်တာထဲတာတောင့်တာတင်းတာစတဲ့ဒုက္ခဝေဒနာကိုရှုတာကြတော့နည်းနည်းတချို့မှာ ရည်ရွယ်ချက်စိတ်နေစိတ်ထားမှားတတ်တယ်နားလာပြီဆိုလို့ရှိရင်နားတယ်နားတယ်ရှုတယ်ကျင်ရင်ကျင်တယ်ရှုတယ်ကြိုက်ရင်ကြိုက်တယ်ရှုတယ်ခဲရင်ခဲတယ်ရှုတယ်တောင့်ရင်တောင့်တယ်ရှုတယ်အဲ့ဒါဒုက္ခဝေဒနာတွေပဲအဲ့ဒါလို့ရှိရမှာနားမလဲသေးတဲ့အသိလုံနေသေးတဲ့ယောဂီကြတော့နာရာရှုတာဟာနာရာကိုပျောက်အောင်ရှုတယ်လို့ ပဲလို့ယူဆတတ်ကျင်နာတောက်တာခဲတာရှိတာလည်းပဲကျင်မှုကောက်မှုခဲမှုကြောက်အောင်ရှိတယ်လို့ယူဆတတ်ရာရယနာရှိလည်းပဲရာရယနာကြောက်အောင်ရှိတယ်လို့ယူဆတတ်ဒါကြောင့်အခါတရံမှာတချို့ဒုဝနာရာကအင်မတန်ဆိုးပါတယ်ဗျာနာတော့နာတယ်နာတယ်ရှုမရပါဘူးဖရာလို့ရှောက်တတ် မရပါဘူးခင်ဗျာလို့သူလျှောက်တဲ့ရည်ရွယ်ချက်ကနာတယ်လို့ရှုပေမဲ့နာတာကပြောင်းမသွားပါဘူးခင်ဗျာလို့သူဆိုလို့အဲဒီတော့သူရှုတာဟာနာတာကိုပြောက်စီဖို့ရည်ရွယ်ချက်နဲ့ရှုတဲ့အတိတ်ပဲဖြစ်တယ်မြတ်စွာဘုရားကတော့ပြောက်ဖို့ရည်ရွယ်ချက်နဲ့ရှုဖို့မဟောပါဘူးဒုက္ခံဝဝေဒနာဝေဒယမနောဒုက္ခံဝေဒနာဝေဒယမိတိပဇာနာတိ ဒုက္ခဝဝေဒနာဝေဒယမာနောဆင်းရဲတဲ့ခံစားမှုကိုခံစားရသည်ရှိတော့ဒုက္ခဝေဒနာဝေဒယမိတိဆင်းရဲတဲ့သဘောကိုခံစားနေရတယ်ဟုပဇာနာတိကျွတိနေရ၏ဆင်းရဲတဲ့ခံစားမှုဖြစ်ပေါ်ရင်ဆင်းရဲတဲ့ခံစားမှုပဲလို့ရှုသိနေပါတဲ့ဆင်းရဲတဲ့ခံစားမှုကိုဖြောက်ပြရမယ်လို့မြတ်စွာဘုရားဟောသလားပြိတ္တတို့မှန်ပါ မဟုတ်ဘူးနော်ဘာလို့ရမှာလဲဆင်းရဲတဲ့သဘောကိုသိနေပါတဲ့ဟုတ်ကဲ့လားအဲ့တော့နာမှုဆင်းရဲကျင်မှုဆင်းရဲကိုက်မှုခဲမှုတောက်မှုတင်းမှုဆင်းရဲဖြစ်ပေါ်လာပြီဆိုရင်အဲ့ဒီဆင်းရဲခေါ်တဲ့ဒုက္ခဝေဒနာကိုကြောက်အောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာနော်ကြောက်အောင်လို့ရှုရင် ကြောက်အောင်ရှုတယ်ဆိုတဲ့ရည်ရွယ်ချက်ထဲမှာဒီဝေဒနာဟာငါရှုလိုက်လို့ရှိရင်ကြောက်နိုင်တယ်ဆိုတဲ့သဘောမပါဘူးလားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီဝေဒနာဒုက္ခဝေဒနာဆင်းရဲဟာမိမိအလိုအတိုင်းဖြစ်စေနိုင်တယ်ဆိုတဲ့သဘောမသက်ရောက်ဘူးလားအဲ့ဒါလို့သက်ရောက်တယ်ဆိုလို့ရှိရင်ပယံဝတိအတ္တဖြစ်မနေဘူးလားဖြစ်ပါဘူး တယံဝတိအတ္တဆိုတာဘာမဆိုမိမိအလိုအတိုင်းဖြစ်စေနိုင်တဲ့အစွမ်းတတ္တိရှိတဲ့အတ္တရှိတယ်လို့ယူဆတာဟုတ်ကဲ့လားမှန်ပါပါဘုရားအဲကြောင့်ဝေဒနာကိုပျောက်အောင်ရှုမယ်ပျောက်အောင်ညွှန်ကြားတဲ့လူကလည်းပျောက်အောင်ရှုဖို့လို့ညွှန်ကြားရင်ညွှန်ကြားတဲ့ပုဂ္ဂိုလ်မှလည်းပဲတရားမသိအတ္တကြီးရှိမနေဘူးလားရှိပါပါဘုရားရှုတဲ့ပုဂ္ဂိုလ်ကလည်းပဲပျောက်အောင်ရှုတယ်ဆိုရင်သူ့မှာတရားမသိအတ္တတန်လန်းကြီးနဲ့ဖြစ်မနေဘူးလားရှိ ဒီတော့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအခြေခံကနေပြီးပြုတ်သွားလို့ရာတရားရှုပါတယ်ဆိုရှုရင်းကနေပြီးတော့ဘာကပိုတိုးလာတယ်လဲအတ္တဒိဋ္ဌိကပိုတိုးမလာဘူးလားတိုးလာတယ်ဖောင်စည်းရင်ရင်ငတ်နေတယ်ဟုတ်ကဲ့လားဖောင်စည်းရင်ရင်ငတ်နေအဲ့ဒါလို့ဆိုလို့ရှိရင်မှန်သလားမမှန်ဘူးနော် ဘုရားဒီကနာလို့နာတယ်နာတယ်လို့ရှုတယ်နာတယ်နာတယ်လို့ရှုတော့ကိုယ်ကပျောက်စေခြင်းနဲ့စိတ်နဲ့ရှုတယ်နာတာကမပျောက်ဘူးတိုးနာလာတယ်တိုးနာလာတယ်ဆိုတာမှနှမျိုးရှိတယ်ဘလို့နှမျိုးရှိတယ်လဲဆိုတော့တကယ်ပဲတိုးနာတာကတစ်မျိုးတကယ်တိုးနာတာမဟုတ်ဘဲနဲ့စိတ်ကတိုးနာလာတယ်လို့ထင်ရတာကတစ်မျိုးတကယ်တိုးနာလာတယ်ဆိုတာက မိမိကအလဲကျင်မရသေးတဲ့အခါမှာထိုင်တာကကြာကြာထိုင်တော့ကြာကြာထိုင်လာလေကြာကြာထိုင်လေနာမှုကတိုးပြီးတိုးလေတိုးတော့တာတကယ်တိုးတာတကယ်တိုးတာမဟုတ်ဘဲနဲ့စိတ်ကတိုးတယ်လို့ထင်တယ်ဆိုတာကနာရာကိုနာရဲနာရဲရှိတော့နာတဲ့အပေါ်မှာစိတ်ကစူးစိုက်တည်ငြိမ်မိတဲ့အခါကျတော့နာရာကိုပြီးခံပြီးရှူရင်းရှူရင်းနဲ့စိတ်ကတည်ငြိမ်လာတဲ့အခါကျတော့ တည်ငြိမ်တဲ့စိတ်ထဲမှာပါတဲ့အတိဟာအားကောင်းသလားအားသေးသလားအားကောင်းတယ်နော်အားကောင်းလာရင်အတိတကဘိုးထက်လာဘိုးအားကောင်းလာပြီဆိုရင်နာတဲ့သဘောကိုပိုသိမလားဘူးလားအဲ့ဒါမျိုးကြတော့နာတာကဘိုးနာလာတာလားသိတာကဘိုးသိလာတာ အသိတာကဘိုးသိလာတာကိုပဲဘိုးနာလာတယ်လို့မထင်ရဘူးလားဒီတော့အဲ့ဒါလို့နာမှုသဘောပေါ်မှာစိတ်တည်ငြိမ်လာလို့တမာရီအားကောင်းလာတဲ့အတွက်အားကောင်းတဲ့တမာရီထဲမှာပါတဲ့အသိကပိုးပြီးထက်မြက်အားကောင်းလာလို့နာမှုကိုပိုးသိလာတာကတော့ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုပိုးသိလာတာမဟုတ်ဘူးလားမှန်ပါပါ အဲ့လိုဆိုလို့ရှိရင်တရားတိုးတက်တယ်လို့မခေါ်နိုင်ဘူးလားတရားတစ်ခုတစ်ခုကိုသိရင်ဘယ်တရားကိုပဲရှိရှိယုတ်တရားပဲရှိရှိနံတရားကိုပဲရှိရှိရှိတဲ့အခါမှာပထမ အရှိကံယုတ်တရားနံတရားရဲ့သဘာဝလက္ခဏာကိုသိတယ်နောက်ဒီတဲ့ပုဂ္ဂိတမာရီအာကောင်းအာကောင်းတရားရင်လာတဲ့အခါကျတော့သာမဉ္ဇလက္ခဏာကိုသိတယ် သဘာဝလက္ခဏာဆိုတာထိုးထိုးအရှုခံရုပ်အရှုခံနံတို့ရဲ့အများနဲ့မသက်ဆိုင်တဲ့ကိုယ်တိုင်ကိုယ်ပိုင်သိတဲ့သဘောပဲဥပမာဒုက္ခဝေဒနာဆိုလို့ရှိရင်နာတာဆိုလို့ရှိရင်နာတဲ့သဘောမှာမခံလာတဲ့သဘောအရာပြောပြောရမရှိဘူးလားနာတယ်ဆိုတာခံလာတဲ့သဘောလားမခံလာတဲ့သဘောလား အဲ့ဒီမခံစားတဲ့သဘောဟာနာတဲ့ဒုက္ခဝေဒနာရဲ့သူတစ်ခုတည်းနဲ့သာဆိုင်တဲ့သဘောမဟုတ်ပေဘူးလားဒုက္ခဝေဒနာနဲ့များဆိုင်မလားဥပ္ပခဝေဒနာနဲ့ရောဆိုင်မလားမဆိုင်ဘူးနော်ဒါဖြင့်ယုတ်တရားပထဝီအာဘောတေဇောဝါယောတို့နဲ့ရောဆိုင်မလားဒါဖြင့်မခံစားတဲ့သဘောဟာဒုက္ခဝေဒနာရဲ့ကိုယ်ပိုင်သီးသန့်ပင်ကိုယ်ရင်းသဘောမဟုတ်ဘူးလားအဲ့ဒါသဘာဝလက္ခဏာပဲအဲ့တော့ မခံတာတဲ့သဘောကိုပိုးပိုသိလာရင်ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုပိုးသိလာတာမဟုတ်ဘူးလားဟုတ်လားအနိစ္စတဖုတ္တပါနိဘဝနာလက္ခဏာအလိုမရှိအပ်သောအထီးအတွေ့ကိုခံစားတဲ့သဘောလို့ဆိုတာဟာမခံတာတဲ့သဘောပဲ အဲ့တော့အဲ့ဒီမခံပါတဲ့သဘောကိုပိုးပြီးထင်ထင်ရှားရှားသိပြီလာတာဟာသဘာဝလက္ခဏာကိုသိတာမဟုတ်ဘူးလားမှန်ပါဗျာအဲ့ဒါလို့ဆိုလို့ရှိရင်ဝိပဿနာဉာဏ်ပိုးထင်ထင်ရှားရှားဖြစ်လာတာမဟုတ်ပြီဘူးလားမှန်ပါဗျာကောင်းသလားမကောင်းဘူးလားမှန်ပါဗျာဒါဖြင့်နာတာကောင်းသလားမကောင်းဘူးလားကောင်းတယ်ပိုးနာလာရင်ပိုးမကောင်းဘူးလားဘာကြောင့်များပိုးနာလာရင်ပိုးကောင်းရတယ်လဲအဲသဘာဝလက္ခဏာကို ဟိုးသိလာလို့မဟုတ်ဘူးလားရှုတာဟာသိရင်လို့ရှုတာမဟုတ်လားအဲ့ဒါသဘာဝလက္ခဏာကိုပိုသိလာတဲ့အခါကျတော့ဩခံစားမှုဝေဒနာဆိုတာလည်းပဲဆင်းရဲတဲ့တကယ်ဒုက္ခတရားပါလားလို့သဘောပေါက်မလားဟုတ်လားအဲ့ဒါဒုက္ခသစ္စာရဲ့ပထမဒုက္ခကိုပိုင်ပိုင်ခြားခြားသိတာပဲ မဟုတ်ဘူးလားမှန်ပါဗျာအဲ့ဒီကမှဆက်ပြီးတော့သီခံပြီးတော့ဒီနာရာကိုရှုလာလို့ပိုးပြီးတမာရီအားကောင်းလာတာနဲ့အမျှနာတဲ့သဘောဟာတဇင်နဲ့တဒန်းနဲ့တစ်ချိန်နဲ့နားနေတာမတွေ့ရပဲနဲ့နာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ပျောက်သွားလိုက်နောက်တစ်ခါနာရာလေးရှိဖြစ်ပေါ်လာလိုက်ရှုလိုက်ပျောက်သွားလိုက်နဲ့တဇင်စီတဇင်စီလိုင်းကလေးများတက်လာပြီးပြန်ကျသွားသလိုပြန်ကျသွားသလိုစိတ်ထဲကသိလိုက်ရပြီဆိုတဲ့အခါကျတော့ နာမှုအစဉ်တစ်စဉ်ဖြစ်ပေါ်လာပြီးတော့ပျောက်သွားတယ်နောက်နာမှုအစဉ်တစ်စဉ်ဖြစ်ပေါ်လာတယ်ပျောက်သွားတယ်လို့စိတ်ကမသိရဘူးလားသိရပါဘူးအဲ့လိုသိတဲ့အခါကျတော့အဲ့ဒီနာခံစားခေါ်တဲ့ဝေဒနာခန္ဓာဒုက္ခဝေဒနာရဲ့ဖြစ်မှုပြမှုကိုမသိရဘူးလားသိရပါဘူးသိရပြီဆိုတော့ဩဒုက္ခဝေဒနာနာတဲ့ခံစားမှုဆိုတာလည်းပဲမမြဲပါလားဟောသဘောမပေါက်ဘူးလားမှန်ပါဗျာအနိစ္စ అను ပါဒနာဉာဏ်မဟုတ်ဘူးလားမှန်ပါဗျာ အနိစ္စနုပါဒနာညာဒါကြောင့်နာရာရဲ့မခံစားတဲ့သဘောကိုသိတဲ့အခါမှာပိုးပိုးသိလာလေပိုးကောင်းလာလေလျှော့မပေးနဲ့ဆက်ရှုမဟုတ်ဘူးလားမှန်ပါဗျာဆက်ရှုလာပြီဆိုလို့ရှိရင်ပိုးသိတမာရီဖြစ်လာတဲ့အခါမှာအခုပြောခဲ့တဲ့နာမှုတန်တတိခေါ်တဲ့အစဉ်အရှိန်လေးတစ်ခုဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါနာမှုအစဉ်တစ်ခုဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ် ဒီလိုသိပြီဆိုတဲ့အခါကျတော့နောက်တစ်ဆင့်သို့ပြီးတော့ဝေဒနာခေါ်တဲ့ဆင်းရဲခံစားမှုရဲ့အနိစ္စသဘောမတည်မြဲတဲ့သဘောဖြစ်မှုပြမှုဥရိယတရားသဘောကိုသိရတာမဟုတ်ဘူးလားမှန်ပါပါအဲ့ဒါလို့သိအောင်ဆိုလို့ရှိရင်ဆက်ရှိမှပဲသိမှာပေါ့မှန်ပါပါမဟုတ်ဘူးလားမှန်ပါပါဆက်ရှိတဲ့အခါကျတော့သီးမခံတတ်တဲ့ယောဂီဆိုရင်တော့ရှုနိုင်မှာမလားမှန်ပါပါအဲဒီခံတတ်တဲ့ယောဂီမှပဲ ရှိနိုင်တာပဲဟုတ်ကဲ့လားအဲ့ဒါကြောင့်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကတဏှိခံနိဗ္ဗာန်ရောက်မိန်ရတယ်ဟုတ်လားတဏှိခံနိဗ္ဗာန်ရောက်ဆိုတာတဲ့တခြားနေရာမှာတဲ့ဒီတရားရှိမှတ်တဲ့နေရာမှာဘိုးမှန်တယ်တဲ့တရားရှိမှတ်တဲ့နေရာမှာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါဒီဝေဒနာကိုသိခံပြီးတော့ဆက်ရှုမှသာလင်သူရဲ့သဘာဝကိုပိုးပြီးသိမယ်မဟုတ်ဘူးလားမှန်ပါပါ ပထမမခံရတဲ့သဘောဆိုတဲ့သဘာဝလက္ခဏာသိမယ်ဒုတိယဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားတယ်ဆိုတဲ့ပါမညာလက္ခဏာအနိစ္စသဘောမသိပေဘူးလားသိရလားပြီအဲ့ဒါလို့ဆိုလို့ရှိရင်သိရလားပြီအဲ့ဒါလို့ဆိုလို့ရှိရင်ဒုက္ခဝေဒနာခေါ်တဲ့ဆင်းရဲခံစားမှုဟာဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်မတည်မြဲသလိုချမ်းသာတယ်ပျော်တယ်ရွှင်တယ်ဝမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာတွေလည်းပဲ ခံစားမှုသဘောအချင်းတူတဲ့အတွက်သူတို့လည်းပဲဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်နေတာပဲလို့နီးပြီးပြီးတော့ညံထဲမှာမသိနိုင်ဘူးလားသိနိုင်ပါဘူးအဲ့ဒါရှုနေစေဒုက္ခဝေဒနာရဲ့ဖြစ်ပေါ်ပြီးပျောက်တဲ့အနိစ္စသဘောကိုသိရတာကပစ္စက္ခတိုက်ရိုက်သိညာဒီဒုက္ခဝေဒနာလိုပဲ ကောင်းတယ်ဆိုတဲ့ဒုက္ခဝေဒနာခံစားမှုတွေလည်းပဲဖြစ်ပေါ်ပြီးတော့ပြည့်နေတာပါပဲလို့နီးမိပြီးသိရတာကနယဝိပဿနာအနုမာနညာမဟုတ်ပြီဘူးလားရှင်ရှင်ရှားရှားမတွေ့ရဘူးလားအဲ့ဒါဝေဒနာတီးခံပြီးတော့ဆက်ရှုလို့လားတီးမခံမဲ့ရပ်ပြစ်လို့လား ဆက်ကြည့်လို့တခါဒီဝေဒနာကိုရှုရမှပျောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလားသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလားအဲ့တော့ရည်ရွယ်ချက်စိတ်ထားမလိုပေဘူးလားသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မရှုဘဲနဲ့ပျောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုတဲ့အခါမှာနာရနာရလို့ရှုလေ ပိုးပြီးနာလေနာလာတယ်လို့မထင်ကြဘူးလားမထင်ပါဘူးဗျာတရားလျှောက်တဲ့အခါမှာလည်းပိုးနာလာတယ်လို့မလျှောက်ဘူးလားလျှောက်ပါဘူးဗျာပိုးနာလာပါတယ်ဗျာဒါနဲ့တပည့်တော်ပြင်းပြလိုက်တယ်ဗျာဒါမှမဟုတ်ထပြလိုက်တယ်ဗျာနော်မှန်ပါဗျာတခါတခါကျတော့တချို့ကကြမ်းထိုင်ရှုလည်းပဲဒီနာရာကြီးတွေ့အောင်မှာပဲမဟုတ်အဲ့ဒါမထိုင်တော့ဘူးဈဉ္ညာပဲလျှောက်တယ်လို့ဒီလိုတော့မလောက်တတ်ဘူးလားမလောက်ပါဘူးဗျာဒီတော့ အဲ့ဒါဟာ နာရာရှုစဉ်ကပျောက်ဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်နေတာလားသိဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်တာလားအဲ့တော့ပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတော့ဒုက္ခဆက်ခါဆက်ခါမရောက်ဘူးလားနာတဲ့ခန္ဓာကိုယ်ရဲ့ကာယကဒုက္ခကိုယ်ကဆင်းရဲတဲ့သဘောပေါ်မှာတခါစိတ်ကထပ်မဆင်းရဲပြီဘူးလား မလို့သူတို့တရားကလည်းကောင်းတယ်ဆိုလို့ငါလာအထုတ်ပါဘယ်မလဲကောင်းတာညောင်းတာနဲ့ကျင်တာနဲ့နာတာနဲ့ကြိုက်တာနဲ့ရားတာနဲ့ရန်တာနဲ့ငါဖြင့်ပြန်ညင်ပါပေါ့ဟောဒီလိုမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒါဟာဘယ်လိုစိတ်ထားနဲ့ရှိလို့လဲဟဲ့ပျောက်ဖို့စိတ်ထားနဲ့ရှုလို့ဟုတ်ကဲ့လားသိဖို့စိတ်ထားနဲ့ရှုတယ်ဆိုလို့ရှိရင်တော့ပိုးနာလာလေပိုးသဘောကျလာလေ ပိုးသိလာတယ်ဒုက္ခဝေဒနာရဲ့သဘောမဟုတ်ဘူးလားမှန်ပါဘူးဒါအဲ့ဒါလို့ပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတဲ့ပုဂ္ဂိုလ်ရဲ့တခါဝေဒနာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါမှာမရှုဘဲနေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်နှစားဟာသဘောအားဖြင့်အတူတူနီးပါးလောက်ရှိတယ်ဟုတ်ကဲ့လား ုန်းကြီးကထပ်တူကြတယ်လို့တော့မပြောဘူးနော်ဘယ်လိုပြောကြလဲအတူတူနီးပါးလောက်ပဲလို့ဟုတ်ကဲ့လားဘာကြောင့်အတူတူနီးပါးဆိုရတယ်လဲလို့ဆိုတော့နာရာကျင်နာကိုမရှုတဲ့ပုဂ္ဂိုလ်ကတော့သူ့ဝိပဿနာတတိတောင်ဖြစ်ခဲ့လားသမာဓိရောဖြစ်ခဲ့လားဖြစ်ဘူးမဖြစ်တဲ့အပြင်အဲ့ဒီနာရာပေါ်မှာထပ်ပြီးတော့စိတ်ဆင်းရဲမှုမဖြစ်ပြီဘူးလား ဒါကရှုတဲ့လူလားမရှုတဲ့လူလားမရှုတဲ့လူနော်ရှုတဲ့လူမှလည်းပဲကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့နာတယ်နာတယ်နာတယ်လို့ရှုတဲ့လူဟာရှုချက်တိုင်းရှုချက်တိုင်းတော့နာတာကို तू မသိပေဘူးလားသိပါဘူးဝိပဿနာတတိမဖြစ်ပေဘူးလားသိပါဘူးအဲ့ဒီနာတဲ့သဘောပေါ်စိတ်တည်ငြိမ်မှုတမာရီကမဖြစ်ဘူးလားဖြစ်ပါဘူးဝိပဿနာတမာရီဖြစ်တယ်လို့မဖြစ်ပေဘူးလားဖြစ်ပါဘူး တခါနားတဲ့သဘောကိုပိပိတတသိလာရင်သဘာဝလက္ခဏာသိတဲ့ဝိပဿနာဉာဏ်လည်းပဲကြိုးကြားကြိုးကြားမဖြစ်ပေဘူးလားဖြစ်ပါဘူးသို့တော့သူ့ရည်ရွယ်ချက်ကြီးကမမှန်တော့အဲ့ဒီနာရာပေါ်မှာထပ်ပြီးစိတ်မဆင်းရဲဘူးလားဖြစ်ပါဘူးအဲ့တော့နာရာကိုယ်ဆင်းရဲပေါ်မှာစိတ်ဆင်းရဲထပ်ထားခြင်းတော့ရှုသူနဲ့မရှုသူအတူတူပဲဟုတ်ကဲ့လားသို့တော့ရှုသူက နာအောင်လို့ရှုရင်ရှုညာတော့လည်းပဲသူ့မှာဝိပဿနာတတိတမာတိတော့မဖြစ်ဘူးလားဖြစ်တယ်နော်အဲ့တော့တော်တော့တော်ပါသေးရဲ့ဟုတ်ကဲ့လားတော်တော့တော်ပါသေးရဲ့ဒါပေမဲ့လမ်းလွဲနေတော့လုံးဝတော်တယ်လို့တော့ဆိုနိုင်မှာမလားဒါကြောင့်မလို့လုံးဝတော်အောင်ဆိုလို့ရှိရင်တော့ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှုရမလဲသိအောင်ဆိုတဲ့မြတ်စွာဘုရားအလိုတော်ကြစိတ်ထားနဲ့ရှုရမယ် ရုပ်ဆိုတာလည်းပဲဒုက္ခသစ္စာစိတ်နာမ်ဆိုတာလည်းဒုက္ခသစ္စာခံစားမှုဝေဒနာဆိုတာနံတရားမဟုတ်လားမှန်ပါပါဒုက္ခသစ္စာပဲမဟုတ်လားမှန်ပါပါဒုက္ခသစ္စာဆိုတာပိုင်းပိုင်းခြားခြားသိရမယ်ပရိညေယတရားရုပ်ဒုက္ခသစ္စာကိုလည်းပိုင်းပိုင်းခြားခြားသိရမယ်နာမ်ဒုက္ခသစ္စာကိုလည်းပိုင်းပိုင်းခြားခြားသိရမယ်ဒီဒုက္ခသစ္စာဆင်းရဲအမှန်တရားကိုဆင်းရဲအမှန်ပဲလို့ ပိုင်းပိုင်းခြားခြားသိမှသူ့အပေါ်မှာလိုလားတဲ့ဆန္ဒညှိတွယ်တဲ့တဏှာကိုပယ်နိုင်မယ်မဟုတ်လားမှန်ပါဘူးအဲ့လိုပယ်နိုင်မှပဲဆင်းရဲကလွတ်မယ်မဟုတ်လားမှန်ပါဘူးဒါကြောင့်ဒုက္ခဝေဒနာကိုရှုတဲ့အခါမှာလည်းပဲဒုက္ခဝေဒနာရှုတယ်လို့ပဲသိဖို့ရည်ရွယ်ချက်နဲ့ရှုတယ်လို့ဆိုတဲ့စိတ်နဲ့ရှုရမှန်ပါဘူးအဲမရှုတဲ့လူကြတော့ဒါရင်မကဘူးအမျိုးမျိုးအဖုံဖုံ ဒုက္ခတွေလည်းများတယ်ကိလေသာတွေလည်းပွားဒီနေရာမှာမြတ်စွာဘုရားဟောတာရှိတယ်ဘယ်လိုလဲဆိုတော့အတုတဝဘိက္ခဝေပုထုဇနောဒုက္ခံပိဝေဒနာဝေရယတိဒုက္ခံပိဝေဒနာဝေရယတိအဒုက္ခမဒုက္ခံပိဝေဒနာဝေရယတိတရားကိုယ်တွေ့အသိခေါ်တဲ့အဓိဓမ္မသုတ္တ မရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ဟာတဲ့သူလည်းဆင်းရဲခံစားတယ်ချမ်းသာခံစားတယ်မချမ်းသာမဆင်းရဲသဘောလည်းပဲသူခံစားတာပဲဒီနေရာမှာအတုတဝါသုတမရှိသောပုထုဇနောပုထုဇဉ်ပုဂ္ဂိုလ်သုတဆိုတာအာဂမသုတအဓိကမသုတလို့နှစ်မျိုးရှိတယ်သုတဆိုတာအကြမ်းမြင်ပြောမယ်ဆိုရင်သိတာပဲကြမ်းမြင်ပြောမယ်ဆိုရင်သိတာပဲ အဲ့ဒီအတိဟာအာဂမတုဒ္ဒအဓိကမတုဒ္ဒလို့သင်ပြောရှိတယ်အာဂမတုဒ္ဒဆိုတာတရားနာထားလို့တရားကျမ်းစာဖတ်ထားလို့တရားစာပေသင်ကြားထားလို့သိတဲ့အတိအဲ့ဒီအတိဟာအာဂမတုဒ္ဒအဓိကမတုဒ္ဒဆိုတာကိုယ်တို့ရုပ်နဲ့နာမ်ကိုတတိပဌာန်တရားတော်အတိုင်းရှုလို့ဖို့ရုပ်နဲ့နာမ်ရဲ့ တဘာဝအမှန်ကိုအမှန်တိုင်းသိတာအခဏနာတာကိုနာတဲ့ရှုတော့နာတဲ့သဘောရဲ့မခံစားတဲ့သဘောကိုသိတယ်ဒီမခံစားတဲ့သဘောရဲ့ဖြစ်မှုပြမှုမမြဲမှုတွေသိတယ်အဲ့လိုသိတာဟာစာဖတ်ယုံနဲ့သိတာလားတရားနာယုံနဲ့သိတာလားစာဖတ်ယုံနဲ့သိတာလားတရားနာယုံနဲ့သိတာလားစာဖတ်ယုံနဲ့လည်းမသိဘူးတရားနာယုံနဲ့လည်းဘလို့မှသိတယ်လဲ အဲလက်တွေဒုက္ခဝေဒနာကို ရှုမှပဲသိတာအဲ့ဒီအတိမျိုးကိုအဓိကမသုတခေါ်တယ်ဟုတ်လားမှန်ပါပါလက်တွေရှုမှပွားများအထောက်ရမှရလာတဲ့အတိအဓိကမသုတဒီမှာမြတ်စွာဘုရားကအတုတဝပုထုဇနောသုတမရှိတဲ့ပုထုဇဉ်ဆိုတာတရားစာပေသင်ကြားမှုမရှိတဲ့သင်ကြားခြင်းသုတနာကြားခြင်းသုတဆွေးနွေးခြင်းသုတဆိုတဲ့ အဲ့ဒီကရလာတဲ့တုဒ္ဒကိုမြတ်စွာဘုရားဆိုလိုတော်မမူကိုယ်တိုင်ယုတ်တရားနံတရားကိုရှုလို့ရှုရကဖြစ်ပေါ်လာတဲ့အတိတုဒ္ဒအဲ့ဒီတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်ဟုတ်ကဲ့လားအာရမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုသလားအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ဆိုလိုသလားအဓိကမတုဒ္ဒမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်နော်ဒါကြောင့် ကိုယ်တို့တရားအသိမရှိတဲ့ပုဂ္ဂိုလ်လို့တိုက်ရိုက်ဆိုလိုတာမဟုတ်ပဲဘူးလားမှန်ပါပါဒါကြောင့်ယဟန်တို့တဲ့ကိုယ်တို့တရားအသိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်မှလည်းပဲဆင်းရဲခံစားမှုချမ်းသာခံစားမှုမချမ်းသာမဆင်းရဲခံစားမှုဒီခံစားမှုတွေရှိတာပဲနောက်တစ်ခါကသုတဝဘိက္ခွေပုထုဇနောဒုက္ခံပိဝေဒနာဝေရတိဒုက္ခံပိဝေဒနာဝေရတိအဒုက္ခမသုခံပိဝေဒနာဝေရတိ ကိုယ်တွေ့တရားအသိရှိတဲ့အရိယာပုဂ္ဂိုလ်မှလည်းပဲတဲ့ချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုရှိတာပဲတဲ့ကိုယ်တွေ့တရားအသိရှိလို့အ ਨੇ ဆုံးတတ္တပတိမဉ္ဇဉ်ရတဲ့ပုဂ္ဂိုလ်ကိုအရိယာပုဂ္ဂိုလ်ခေါ်တယ်ဟုတ်လားမှန်ပါပါဟုတ်ကလားဒါကရှင်တော်မြတ်ဘုရားဟာဖြစ်နိုင်သမျှအမြင့်ဆုံးပုဂ္ဂိုလ်ကိုပြောတာကိုတရားရှိမှတ်တဲ့ပုဂ္ဂိုလ်မှလည်းပဲကိုယ်တို့တရားအသည့် မဲ့အထိမရှိပေမဲ့ဝိပဿနာတရားအသိကိုယ်ရရှိမနေဘူးလားရှိတယ်ဒီပုဂ္ဂိုလ်လည်းသူတဝါမခေါ်နိုင်ဘူးလားခေါ်နိုင်တယ်ဒါပေမဲ့မြတ်စွာဘုရားဒီနေရာမှာတော့အရိယာပုဂ္ဂိုလ်ကိုပဲပြောတယ်ဒါကြောင့်ကိုယ်ရတရားအသိရှိတဲ့အရိယာပုဂ္ဂိုလ်လည်းပဲချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုခံစားတာပဲတဲ့မဟုတ်ဘူးလားခံစားတာချင်းတော့မတူဘူးလားဒါပဲတဲ့ သူတို့နှစ်ဦးမှာခံစားရခြင်းသူတို့လည်းပဲခံစားရမှာကွဲပြားသေးတယ်တဲ့ကိုယ်တို့တရားအသိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ချမ်းသာဆင်းရဲမချမ်းသာမဆင်းရဲခံစားမှုနဲ့ကိုယ်တို့တရားအသိရှိတဲ့အရိယာပုဂ္ဂိုလ်ချမ်းသာဆင်းရဲမချမ်းသာမဆင်းရဲခံစားမှုမှာကွဲပြားသေးတယ်တဲ့ခံစားမှုအနေနဲ့ဝေဒနာဆိုတဲ့တာမင်ည အနေနဲ့တော့အတူတူပါပဲတဲ့ဒါပေမဲ့လို့ကြွေးပြရတာရှိသေးတယ်တဲ့ဘလို့ကြွေးပြရတယ်လို့ဆိုတော့မြတ်စွာဘုရားဆက်မိတ်တယ်အတုတဝဘိကဝေပုထုဇနောဒုက္ခာယဝေဒနာယသံဖုတ်သောဖုဒ္ဓမာနောသောစတိကိလမတိပရိဒေဝတိဥရတာလိန်ကန္တတိတံမောဟအဘိစတိဘိကဝေခြေတယဟံများတို့ အတုတဝပုထုဇနောကိုတို့တရားအတိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်သည်ဒုက္ခယဝေဒနာယဆင်းရဲခံစားမှုဖြင့်ဖုဒ္ဓမာနောတွေ့ထရသည်ရှိသောသောစတိဆိုရင်ဘူးဆွေဤကိလမတိပင်မန်းဤပရိဒေဝတိငိုကြွေးဤဥရဒါလိန်ကံတတိယမစီတိငိုကြွေးဤမမောဟအပိစတိကျွေရင်တို့ရောက်၏ ကိုယ်တို့တရားအသိမရှိတဲ့လူသူ့မှာဆင်းရဲခံစားမှုများတွေ့ကြုံရပြီဆိုရင်တဲ့အဲ့ဒီဆင်းရဲခံစားမှုကြောင့်ဆိုရင်ပူဆွေးစိတ်တွေငိုကြွေးစိတ်တွေဆိုရင်ပူဆွေးစိတ်တွေဖြစ်တယ်ငိုကြွေးမှုတွေဖြစ်တယ်စိတ်မချမ်းသာမှုတွေဖြစ်တယ်တကယ်တကယ်ဆင်းရဲကိုအလွန်ကြီးမခံနိုင်ဘူးဆိုလို့ရှိရင်တော့ယင်ပတ်စီတိရှိုက်ကြီးတငယ်ငိုကြွေးတာတောင်ဖြစ်တယ်ဟုတ်ပါမလားမှန်ပါပါ မသေးကြဘူးလားသေကြပါဘူးကိုယ်တွေတရားအသိရှိသူလားမရှိသူလားမရှိပါဘူးအဲကိုယ်တွေတရားအသိမရှိသူယမဇီဒီဖြစ်ရုံနဲ့ကာလေးလားတချို့ကြတော့သမင်းတွေဖိုးရဖွာကြလို့အဝတ်တွေအကျွတ်ကျွတ်အလွတ်လွတ်ဖြစ်လို့ဒီလိုတော့မဖြစ်ပေဘူးလားအဲ့ဒါကိုယ်တွေတရားအသိရှိတဲ့ပုဂ္ဂိုလ်ဒုက္ခခံစားရတာလားမရှိဘူးခံစားရတာခံစားရတယ်တဲ့ဒါကြောင့်မလို့ သောဒုက္ခယဝေဒနာယသံဖုဒ္ဓမာနောပฏิကဝါဟောတိဆင်းရဲတဲ့ခံစားမှုနဲ့တွေ့တဲ့အခါကျတော့သူ့မှာထိကြိုက်တယ်စိတ်ဆင်းရဲတာခံစားရသည်ဖြစ်စေကိုယ်ဆင်းရဲတာခံစားရသည်ဖြစ်စေသူ့မှာထိကြိုက်တယ်စိတ်မှာထိကြိုက်တာပေါ့မဟုတ်လေဘူးလားမှန်ပါပါစိတ်မှထိလိုက်တယ်ဆိုတာစိတ်မချမ်းသာတာစိတ်ဆင်းရဲတာစိုးရိမ်တာပူဆွေးတာငိုကြွေးတာဒါပြောတာပေါ့မှန်ပါပါဟုတ်ကဲ့လားမှန်ပါ အဲ့ဒါလို့ထိလိုက်တဲ့အခါကျတော့တမေနံဒုက္ခယဝေဒနာယပฏิကဝန္တယောဒုက္ခယဝေဒနာယပฏิကနုတယောသောအနုသေတိတမေနံဒုက္ခယဝေဒနာယပฏิကဝန္တဆင်းရဲသောခံစားမှုဖြင့်ထိခိုက်မှုရှိသောထိုပုဂ္ဂိုလ်ကိုတရားကိုယ်ရတရားအသည့်မရှိတဲ့ပုဂ္ဂိုလ်ကို ဒုက္ခယဝေဒနာယဒုက္ခဝေဒနာ၌ယောပฏิကနုတယောအကျင်ပฏิကနုတယာသည်အထီရှိ၏ဝါအစဉ်ကိမ့်လျက်ရှိတော့ပฏิကခေါ်တဲ့စိတ်ဆိုးစိတ်ပြတ်မှုသည်အထီရှိ၏သောပฏิကနုတယောထိုပฏิကနုတယာသည်ဝါအစဉ်ကိမ့်လျက်ရှိတဲ့စိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ကိလေသာတတ္တိကိလေသာမျိုးစေ့သည်အနုတေတိဝင်ရောက်ပြီးကိန်းတော်၏ဆိုလိုတာက တရားအသိမရှိတော့သူဝေဒနာကိုရှုသလားမရှုဘူးလားမရှုတော့ဝေဒနာသိသလားမသိဘူးလားမသိတဲ့အခါကျတော့အဲ့ဒီဝေဒနာကြောင့်သူ့မှာဆင်းရဲမဖြစ်ပေါ်ဘူးလားစိတ်မှာမထိခိုက်ဘူးလားထိခိုက်တယ်စိတ်ထိခိုက်ပြီဆိုတဲ့အခါကျတော့ဆင်းရဲတယ်ဆိုတာဒေါမနတမဟုတ်ဘူးလားဒေါမနတဆိုတာဒေါသနဲ့အတူတူပဲမဟုတ်လား စိတ်ဆိုးတာကိုတက်ကြွတဲ့ဒေါသခေါ်တယ်စိတ်ညစ်တာစိတ်ဆင်းရဲတာစိတ်မချမ်းသာကိုဆုံးနစ်တဲ့ဒေါသခေါ်တယ်ဟုတ်တယ်မဟုတ်လားပဋိက္ခနုတ္တယဆိုတာအဲ့ဒီဒေါသကိုပြောတာပုဂ္ဂိုလ်ဟာဒီပုဂ္ဂိုလ်ဟာဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲကိုမရှိတော့မရှိတဲ့အတွက်စိတ်ပါဆင်းရဲတော့အဲ့ဒီဆင်းရဲတဲ့စိတ်ထဲမှာပဋိက္ခနုတ္တယဆိုတဲ့ဒေါသကဝင်လိုက်ကြရောဆိုကြပါစို့ယောဂီထိုင်းပြီးရှုမှတ်တယ် ရှုမှတ်နေတော့ယောဂီကတရားရက်ကလည်းဒုက္ခဝေဒနာနဲ့စိတ်ဝေဒနာတွေပဲရှုရတာများတယ်မဟုတ်ပြီဘူးလားနာရာကျင်နာကြိုက်တာခဲတာတောင်းတာတင်တာတွေနဲ့ရှုရတာများတယ်အဲ့ဒါကိုပဲဆရာသမားကပြီးခံပြီးတိုးရှုပါအချိန်တိုးထိုင်မှနဲ့အာတိတိညွှန်ကြားတဲ့အခါကျတော့ဆရာသမားညွှန်ကြားတဲ့စကားလိုက်နာပြီးတော့ တိုးတိုးထိုင်တယ်တိုးတိုးရှုတယ်တိုးတိုးရှုတော့တိုးတိုးနားတယ်နောက်ဆုံးမှမတတ်နိုင်တဲ့အခါကျတော့လွှတ်ရတယ်အဲ့ဒီနာမှုကိုမခံနိုင်တဲ့အခါကျတော့မလွတ်လိုက်ရဘူးလားလွတ်လိုက်ရပြီထစဉ္ညာလျှောက်တော့စဉ္ညာလျှောက်တဲ့အခါကျတော့အခုနနာမှုဆိုတဲ့ပဋိကဒုက္ခဝေဒနာ တက်တာမသွားဘူးလားတက်တာသွားတော့ဟောအဲ့ဒီအခါမှာသူစိတ်လေးနည်းနည်းပါးပါးကြည်ကြည်သာသာလေးဖြစ်လာပြန်တယ်ကြွားတယ်လှမ်းတယ်ချတယ်ရှုမှတ်တယ်ဇဉ္ညာတဏှာရှောက်ရှုမှတ်တယ်နောက်တဏှာစကားရှုမှတ်တယ်တဏှာကြီးကိုရှုမှတ်တယ်သူထိုင်ခြင်းမလားမထိုင်ခြင်းသေးဘူးဟုတ်ကလားဘာကြောင့်တော့ထိုင်လိုက်ရင်ဖြင့်အာဒီဒုက္ခနာရာကြီးပြန်ပြီးတော့တွေ့နေဦးမှာပဲစိတ်ထဲကမရှိဘူးလား အဲတွေ့နေဥပ္မာပဲဆိုတော့အဲ့ဒီတွေ့မှာကိုကြောက်ပြီးတော့စိုးရိမ်တာဆင်းရဲတာတခါမဖြစ်ဘူးလားဖြစ်ပါဘူးဒါကိုပြောတာအနုတ္တယကိန်းတယ်ဆိုတာအဲ့ဒီနာမှုသူမတွေ့ခင်ကဒါကဘုန်းကြီးကရှုတဲ့ပုံကိုကိုပြောတာမရှုတဲ့ပုံကိုမှလည်းပဲဆိုကြပါစို့ဟောဒီပရိသတ်ထဲမှာတရားမရှိဘူးတဲ့ပုံကိုပါလာတယ်အခုတရားနာနေတယ်ဘယ်နှနာရီကစတရားနာတော့ ကြာလာပြီ6နာရီမိနစ်20ဟုတ်ကဲ့လားကြာလာပြီဆိုတော့မညောင်းဘူးလားညောင်းတယ်ညောင်းတယ်ဆိုတော့အညောင်းမပြေးခြင်းဘူးလားပြေးခြင်းတယ်ဟိုလိုပြောင်းဒီလိုပြောင်းဒါပေမဲ့ကိုကတရားနှလုံးသွင်းထားတယ်မဟုတ်တော့သီးမခံနိုင်တော့ထပြေးခြင်းတယ်ပြေးလို့ဘောဖြစ်ခဲ့လားထပြေးရင်တော့ဘာဖြစ်မလဲဘယ်သူကတရားဆွဲမလဲဟမ် တရားတော့မဆွဲပါဘူးကိုကရှက်တယ်ကိုမဟုတ်ဘူးလားအဲ့တော့ပြေးနိုင်သေးရဲ့လားမပြေးနိုင်တော့နာနေတန်းနဲ့ပဲတော်ပြီဒီတရားဝဲနေတော့ငါနောက်မလာဘူးမဟုတ်ဘူးလားဘာဖြစ်လို့ညောင်းလုံးလုံးလို့ဟုတ်ကဲ့လားညောင်းလုံးလုံးလို့ဒါဖြင့်အဲ့ဒီပုဂ္ဂိုလ်မှလည်းပဲ အဲ့ဒီတရားပေါ်ထဲမှာညောင်းတဲ့ဝေဒနာမဖြစ်ခင်တုန်းကတော့အဲ့ဒီညောင်းတာကိုစဉ်းစားပြီးတော့ဆင်းရဲတဲ့စိတ်ဆင်းရဲဒေါသရှိသလားမရှိဘူးနော်အခုတရားပွဲမှာထိုင်ပြီးတော့တရားနာတဲ့အခါကျတော့မှပဲညောင်းလာတဲ့အခါကျတော့ညောင်းတာကိုသူကမရှိပဲကိုမရှိတဲ့အခါကျတော့ညောင်းတာကသိမနေတာဆိုတော့ပိုးပြီးတော့ဆင်းရဲလာတယ် အဲ့ဒီအခါကျတော့မှသူ့စိတ်ထဲမှာညောင်းတာပေါ်မှာထပ်ပြီးစိတ်ဆင့်ပြီးတော့ဆင်းရဲတော့တရားကလည်းရှည်တော့နောက်တော့မလာဘူးမဟုတ်လားဓမ္မမဟုတ်ဘူးဆိုလို့ချင်းငါအပြင်ဘက်ကပဲနာတော့မယ်နော်အပြင်ဘက်ကပဲနာတယ်ဆိုလို့ချင်းတော့ပြောင်းခြင်းလို့ပြောင်းရွှေ့ခြင်းလို့ရွှေ့ရတယ်နောက်ဆုံးမှမတတ်တာမတတ်တာဘူးဆိုလို့ရှိရင်ပြန်သွားလိုက်လို့ချင်းလေရဒါတော့နာမှုဆိုတဲ့ ဒုက္ခဝေဒနာဒီဟုသောအာယုံကိုအကြောင်းပြုပြီးတော့သူ့စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝင်မကိမ့်ဘူးလားအဲ့ဒီဒေါသဟာနောက်ဒီညောင်းမှုကိုပြန်ပြီးစဉ်းစားမိဆင်ခြင်မိတိုင်းဒီဒေါသဟာပရိယုထံအနေနဲ့စိတ်ထဲမှာဖြစ်ပေါ်မလာဘူးလားဖြစ်ပေါ်လာတယ်တကယ်လို့ညောင်းလုံးကသာသူ ရှုလိုက်မယ်ဆိုလို့ရှိရင်တော့ ညောင်းတယ်ဆိုတဲ့ဒုက္ခဝေဒနာကိုသိသိသိသိသိနေရတာနဲ့ပဲညောင်းတဲ့ဆင်းရဲကိုပေါ်မှာသူစိတ်ဆင်းရဲထဖြစ်ပါမလားမဖြစ်ဘူးနော်အဲ့ဒါလို့ဆိုလို့ရှိရင်စိတ်ဆင်းရဲမဖြစ်ရင်အဲ့ဒီအချိန်မှာဒေါသခေါ်တဲ့ပဋိက္ခနုတိယဝင်ကိမ့်မလားမကိမ့်ဘူးဆိုတော့နောက်အခါမှာညောင်းတာစဉ်းစားလည်းပဲအဲ့ဒီစိတ်ဆင်းရဲတာကရှိမလားပရိယုဌာန်အနေနဲ့ထားကြပြီးစိတ်ထဲဖြစ်ပေါ်မလား မဖြစ်ပေါ်ဘူးဘာကြောင့်လဲဟိုခါတုန်းကတည်းကဒီစိတ်စိတ်ဆင်းရဲဆိုတဲ့ပဋိကဒေါမနတပဋိကနုတ္တိယဟာမဝင်လာလို့ဟုတ်ကဲ့လားမဟုတ်လားအဲ့တော့မရှိဘူးဆိုတော့ဝင်မလာဘူးလားဝင်လာလိုက်တော့ဒီညောင်းတာစဉ်းစားမိတိုင်းစိတ်ထဲကဆင်းရဲနေကြောက်နေတယ်မဟုတ်ဘူးလားအဲ့တော့ပရိယောထံကိလေသာထဖြစ်မနေဘူးလားထို့အတူပဲဟိုမှာပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတဲ့ယောဂီမှလည်းဒီတိုင်းပဲ သူကပြောဖို့ရည်ရွယ်ချက်နဲ့ရှိတယ်မပြောဘူးပိုးပြီးတော့နာလာကျင်လာကြိုက်လာခဲတာဆိုတော့ဟောအဲ့ဒီအချိန်မှာသူ့သဏ္ဍာန်အဲ့ဒီနာမှုကျင်မှုကြိုက်မှုဆိုခဲမှုဆိုတဲ့ဒုက္ခဝေဒနာတည်းဟူသောအာယုံအကြောင်းပြုပြီးတော့စိတ်ဆင်းရဲမှုခေါ်တဲ့ပဋိက္ခနုတ္တိယဝေမကိန်းဘူးလားသိနာဟောဈဉ္ညာလျှောက်ပြီးနောက်ပြန်ထိုင်မယ်လို့တွေးတော့လည်းပဲအင်းခက်တာတိုင်းဒီနာရာကြီးတွေ့ဦးမှာပဲဟောဖြစ်မလားဘူးလားအဲ့ဒီခါကျတော့စိတ်မဆင်းရဲဘူးလားအဲ့တော့ ကိုလုံးကပဋိက္ခနုတ္တိယဝင်လိုက်လို့အဲ့ဒီအနုတ္တိယကကိုယ်တဏ္ဍာအစဉ်အကိန်းရှိနေတော့ပြန်စဉ်းစားမိလိုက်တိုင်းပရိယုဋ္ဌာန်အနေနဲ့စိတ်ထဲမှာစိတ်ဆင်းရဲမှုထပေါ်မလာဘူးလားဒါဟိုတော့ကအနုတ္တိယဝင်ခံလိုက်လို့ဟုတ်ကဲ့လားအာရမဏနုတ္တိယကိုဆိုလိုတယ်တဲ့ပန္တာနာနုတ္တိယကိုမဆိုလိုဘူးเนาะဒါကြောင့်မလို့ဓမေနံဒုက္ခယဝေဒနာယပဋိက္ခဝန္တံ ယောဒုက္ခယဝေဒနာယပฏิကာနုတယောသောအနုတေတိပฏิကာနုတယကိန်းနဲ့တဲ့ခွန်ကြီးတို့အခုမှ၄ပုံတစ်ပုံပဲရှိသေးတယ်။ကဲဘယ်နဲ့လောက်ပါဟမ်ကောင်းဆုံးအောင်ဟောရမှာဒုနာကြီးကိုသတ်မှတ်ထားတယ်နော်ဟမ် ကဲပရိသတ်သဘောညီရင်ဘုန်းကြီး10နာရီကြောင်ဟောမယ်ကဲသဘောတူကြလားမလေးတူဝေမယ်လို့မဟောနိုင်ပါဘူးသူစည်းကမ်းနဲ့သူပေါ့နော်ညနောက်မှဘုန်းကြီးကပါဠိမရွတ်တော့ဘူးမြန်မာလိုတက်တက်ပြောမယ်ဒီတော့ပဋိက္ခနုတယဝင်ကိန်းလိုက်တဲ့အခါကျတော့တဲ့အဲ့ဒီပဋိက္ခနုတယခေါ်တဲ့စိတ်ဆင်းရဲမှုကြောင့်တဲ့သူဘာကိုလှမ်းတောင်းတာ ချမ်းသာကိုမတောင်းတာဘူးလားကာမဒုက္ခံအဘိနန္တတိတဲ့ကာမချမ်းသာလမ်းတောင်းတာတဲ့ကာမချမ်းသာလမ်းတောင်းတော့တဲ့အခါကျတော့အဲ့ဒီချမ်းသာတောင်းတာလို့ချမ်းသာရရင်ချမ်းသာကိုตายာနှစ်သက်တဲ့သဘောမဖြစ်ပေဘူးလားဟောအဲ့ဒီတော့ကာမရာဂနုတယတခါမကိမ့်မြန်ပေဘူးလားမလဲရှေ့တိုးလဲတဘိုးဟုတ်ကဲ့လားနောက်ဆုံးလဲလဲထုတ်ဘလုံးရသက်တာလေးလဲ ခွန်ကြီးတို့ဒီနာတကာကြီးတွေကတော့နားလဲတယ်တချို့တကာတကမတွေနားလဲမှပေါ့ဘူးနော်ရှေ့တို့တော့တကုတ်နောက်ဆုံးတော့လဲထုတ်ကြတာနော်သူတို့နားမလဲတဲ့လူတွေရှိမဲ့အဲ့ဒါနားလဲအောင်ဆိုလို့ရှိရင်တော့အဲ့ဒီတကာတကမတွေနားလဲအောင်ဆိုရင်တော့ရှေ့တိုးလိုက်လို့ရှိရင်လဲစတိယာတွေပြီးနောက်ဆုံးလိုက်ပြန်တဲ့အခါကျတော့လဲနောက်မီကတန်ကြီးဘာလောက်တာလဲမော်တော်ကားမောင်းတာမဟုတ်လား အဲ့လိုမှပဲနားလည်မှာပဲနော်ဒီတော့ပရိဒါနုတ္တရလက်ခံထားပြန်တော့လည်းပဲစိတ်ဆင်းရဲတယ်စိတ်ဆင်းရဲလို့ဟိုလို့ကာမချမ်းသာလှမ်းပြီးတော့ချမ်းသာလေးလှမ်းတောက်နှပြန်တဲ့အခါကျတော့လက်တခါကာမရာကနုတ္တရခေါ်တဲ့တာယာတတ်မဲ့တဲ့အနုတ္တရကဝင်မြန်တယ်ဘာသက်သာသေးတော့ဘာမှမသက်သာဘူးအဲ့တော့အဲ့လိုကာမရာကနုတ္တရဝင်ပြီဆိုတဲ့အခါကျတော့တဲ့ အဲ့ဒီရာဂခေါ်တဲ့လောဘဖုံးထားလို့ရှိရင်သူဘာသိအောင်မလဲဘာမှမသိဘူးဒါကြောင့်မလို့သောထိုပုဂ္ဂိုလ်သည်ဝေဒနာယခံစားမှု၏အတ္တရင်စတာယာကွယ်သဘောကိုလည်းနပ္ပဇာနာတိမတိအာရိနဝင်စာအပြစ်ကိုလည်းနပ္ပဇာနာတိမတိနေတရဏင်းစာထွက်မြောက်ရာကိုလည်းနပ္ပဇာနာတိမတိအထင်ကမင်းစာအာ ဥပါရင်စာအဖြစ်ကိုလည်းနနပဇာနာတိမသိအထင်မြင်စာအချုပ်ကိုလည်းနပဇာနာတိမသိအဲ့ဒီကာမဒုက္ခဘောမှာตายရတဲ့ကာမရာဂနုတယဝင်နေတဲ့အတွက်တဲ့ဒီပုဂ္ဂိုလ်ဟာဝေဒနာရဲ့ဖြစ်ပေါ်လာတဲ့သဘောကိုလည်းမသိရဘူးတဲ့ချုပ်သွားတဲ့သဘောလည်းမသိရဘူးတဲ့ဝေဒနာရဲ့ตายရပွဲသဘောကိုလည်းမသိရဘူးတဲ့ဝေဒနာရဲ့အပြစ်ကိုလည်းမသိရဘူးတဲ့ဝေဒနာမှာလွတ်မြောက်ရာကိုလည်းမသိရဘူးတဲ့ အဲ့ဒါလို့မသိတဲ့အတွက်ပဲသူကာမချမ်းသာကိုလှမ်းပြီးတော့တောင့်တသာရတတ်မဲ့တော့တဲ့ကာမရာဂနုတယဖြစ်တာပဲအဲ့ဒါလို့မသိတဲ့အခါကျတော့ဘာဖြစ်ပြန်လဲဆိုတော့ဘာအနုတယဝင်ပြီးဂိမ်းပြန်မလဲအဝိဇ္ဇာနုတယမဂိမ်းဘူးလားမသိတာဟာအဝိဇ္ဇာနုတယမဟုတ်လားဒါလည်းပဲအာရမဏနုတယပဲ အာယုံအကြောင်းပြုပြီးဝင်တဲ့မသိမှုအနုတရပဲတန်တာနာနုတရမဟုတ်ဘူးဟုတ်ကဲ့လားဒါအဲ့ဒါလို့မသိဘူးဆိုတဲ့အခါကျတော့ဒီပုဂ္ဂိုလ်ဟာဆင်းရဲတဲ့ဆင်းဆင်းရဲတဲ့ဒုက္ခဝေဒနာတနဲ့ပတ်သက်လို့သူခံစားတာကိလေသာနဲ့ရှင်လျက်ခံစားလျာကိလေသာကင်းလျက်ခံစားတာကိလေသာနဲ့ရှင်လျက်ခံစားပြီဆိုတဲ့အခါကျတော့သူခံစားမှုတွေမှာကိလေသာရှင်ရှင်နေတော့ ဘဝကောင်းဘဝမွန်နေချမ်းသာတဲ့ဘဝတွေကိုตายာတတ်မဲ့တောင်းလာတဲ့တဏှာတွေမဖြစ်ပေဘူးလားဖြစ်လာတဲ့အခါကျတော့ဘဝကောင်းဘဝမွန်ဆိုတဲ့ဇာတိမဖြစ်ဘူးလားအဲဖြစ်လာပြီဆိုဇရာအိုရာမဖြစ်လာဘူးလားမရဏသေးတာကောမဖြစ်လာဘူးလားတောကဆိုရင်မှုပရိဒေဝငိုကြွေးမှုဒုက္ခကိုဆင်းရဲမှုဒေါမနတာစိတ်ဆင်းရဲမှုဥပါယတာစိတ်နှလုံးပူပန် ကုလောင်ပင်မမှုဒါဒီဆင်းရဲတွေတောက်လျှောက်ဖြစ်မလာဘူးလားအဲ့ဒါလို့ဖြစ်လာရခြင်းရဲ့အကြောင်းဟာဘာလဲဆိုတော့ဝေဒနာကိုရှုလို့လားမရှုလို့လားအဲရှုရင်တော့ဒီဆင်းရဲတွေအကုန်မငြိမ်းဘူးလားငြိမ်းတယ်နော်ဒီကခွန်ကြီးတို့ဒီတရားတော်ကိုဆောင်ပုတ်ရေးခဲ့တယ်ဆောင်ပုတ်ကခွန်ကြီးကိုယ်တိုင်လည်းမရဘူးဒါကြောင့်မလို့စာနဲ့ကြည့်ဖတ်ရမယ်ခွင့်ထုတ်ကြလား ဟမ်မလွတ်ရင်တော့လည်းမဖတ်တော့လေဟမ်နားထောင်ကြည့်ပါမှန်ရင်စိတ်စိတ်ကလေးနေပါ မှားရင်မှားပါတယ်ခရားလို့ထောက်ပါဘုန်းကြီးကစိတ်မဆိုးတော့တရားအတိမတိဝမူထူသည်သူကတွေ့မူဆင်းရဲမရှိပဲမို့ကိုယ်လည်းညှိုးနွမ်းစိတ်ပင်မှချမ်းသာမရသည် မှန်သလားကိုဆင်းရဲပြောတဲ့အခါမရှိဘူးဆိုတော့ကိုဆင်းရဲပေါ့စိတ်ဆင်းရဲမရှိဘူးမဆင့်ဘူးလားရှိပါဘူးကိုလည်းညှိုးနွမ်းစိတ်လည်းပင်ပန်းရတယ်အဲ့ဒါကိုမြတ်စွာဘုရားကဥပမာပေးတယ်ပန်လာမြားညောင်းတဲ့ဥပမာပေးတယ်ဘုန်းကြီးကအများသိလွယ်တဲ့ဆူးနဲ့လဲပြီးတော့ဥပမာပြုတယ်ဆူးဆူးတဲ့အခါမှာဆူးဆူးလိုက်ပြီဆိုလို့ရှိရင်ခွေလဲမသွားဘူးလားလဲသွားတယ်ဆူးကကျိုးပြီးတော့အတွင်းနဲ့ကြံမနေဘူးလား ပြန်မနေတော့ထွင်စရာတခြားလည်းမပါတော့နောက်ဆူးတစ်ချောင်းနဲ့ထပ်ပြီးအဲ့ဆူးကိုထိုးမထွင်ဘူးလားထွင်တဲ့အခါကျပထမဆူးထိုးလို့လဲဆူးလို့လဲနာတယ်နောက်ထပ်ဆူးထိုးဆူးဆူးလို့လဲအဲ့တော့ဘယ်နှခါနာလဲဩကိုအေးနှခါနာဆိုတာကြားဘူးလားပါတယ်တော့မအေးနှခါနာလားမီးပါဘူးခေါင်းကြီးကအဲ့ဒါစူးစူးကကိုအေးစူးကမှလို့ကိုအေးနှခါနာပြောရတယ် နော်ဒါကြောင့်အဲ့ဒါမြတ်စွာဘုရားဥပမာပေးထားတယ်ကိုဆင်းရဲကိုမရှိတဲ့ပုဂ္ဂိုလ်ကစိတ်ဆင်းရဲထပ်ဆင်းတဲ့အတွက်ဆူးနှချောင်းဆူးတဲ့လူနဲ့တူတယ်တဲ့ဆူးတစ်ချောင်းဆူးတာကိုနောက်ဆူးနဲ့ထပ်ထွင်တဲ့ပုဂ္ဂိုလ်တွေတူတယ်တဲ့ဆူးတစ်ချောင်းဆူးလင်းနောက်ဆူးထွင်နာခြင်းထပ်ဆင်းပွားကို၌ဆင်းရဲမရှိဘဲစိတ်แท้ပင်မညာကိုလည်းဆင်းရဲစိတ်ဆင်းရဲဆင်းရဲထပ်ဆင်းပွားမှန်မလားမှန်ပါပါ င်းရဲကိုသာမခံနာစိတ်မှလွန်ထိပါမရှိတော့ဆင်းရဲကိုခံပါရဲ့လားမခံပါတော့စိတ်ထဲမှာပိုထိမလာဘူးလားစိတ်မှာခိုက်ထိဆင်းရဲပြီးပဋိခာနုပယပွားမှန်သလားအခုနပြောတဲ့အဓိပ္ပာယ်နော်ထိုဆင်းရဲမှလွတ်လို့လှ၍ကာမချမ်းသာတောင်းတပါဘာကနုတယပွားမဟုတ်ဘူးလား ကာမချမ်းသာလောင်ချမ်းတောင်းတော့တာယာတမတရာဂနှုတ်ရမပွားဘူးလားထိုဝေနစိဖြစ်ချုပ်တာယာပြစ်နာစာနှင့်လက်ရာစင်စစ်ဉာဏ်မစစ်၍ဥပေဝေဒနာ ဖြစ်ပေါ်လာအဝိဇ္ဇာနုတယကွာထိုဝေနစိဆိုတာထိုဒုက္ခဝေဒနာဒုက္ခဝေဒနာနှစ်ခုရဲ့ဖြစ်ခြင်းချုပ်ခြင်းပါရဝေသဘောအာရိနဝအပြည့်သဘောနိဗ္ဗာန် လွတ်မြောက်ရာသဘောတွေကိုဉာဏ်နဲ့မရှိတော့မသိဘူးမသိတဲ့အခါကျတော့ဒုက္ခဝေဒနာဖြစ်ပေါ်လာပြီးတော့မသိဘူးဆိုတဲ့အဝိဇ္ဇာနုတ္တိယဝင်နေရောဟုတ်ကလားထိုဝေနစိဖြစ်ချုပ်တာယာပြဏာရှာနှင့်လေယာစင်စေဉာဏ်မရှိ၍ဥပ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတ္တိယပွားယင်းသို့ဖြင့်ညာထိုသူသာက သုံးမဝေဒနာခံစားရ၌ရှင်ဝါကိလေခံစားရ၍ဝေဒနာခံစားတဲ့အခါကိလေသာကင်းလျက်ခံစားလားရှင်လျက်ခံစားလားရှိလို့လားမရှိလို့လားရှင်ငါကိလေခံစားရ၍များထွေဒုက္ခမလွရသည်တုတ္တကင်းသူသဘောတည်းမှန်သလားမှန်ပါဘူးမှန်ရင်သာဒီလေးခေါ်မကောင်းဘူးလားမှန်ပါဘူး ညီတဲ့ပါဠိပဲနော်အဲ့ဒီနောက်ဆုံးပိုက်လေးပြန်ဖတ်မယ်နော်ယင်းတို့ဖြစ်ညာထိုသူသားကသုံးပါးဝေဒနာခံစားရ၌ရှင်ငါကိလေခံစားပေ၍ညာထွေဒုက္ခမလွတ်ရသည်ကုတကင်းသူသဘောတည်း အဓိကမတိတ္တခေါ်တဲ့ကိုယ်ရဲ့တရားရှုလို့မလို့သိထားတဲ့ပုဂ္ဂိုလ်ကတော့ဒုက္ခဝေဒနာဖြစ်ပေါ်လာရင်မရှိဘူးလားမှန်ပါဘူးအဲရှုရင်ဟောဒီအစဉ်တိုင်းသွားတယ်တရားအတိတိဝပိဟုထိုသည်သူကတွေ့မူဆင်းရဲရှုမှတ်မြဲ၍စိတ်ထဲမပန်းရုပ်ကာနံရွှင်လန်းကြည်တော့သည်မှန်မလားမှန်ပါဘူးသူတချောင်းစုလင်နောက်မထွင်နာခြင်းစင်မပွားဟောတချောင်းစုတဲ့နောက်ထပ်မထွင်ဘူး ဒုတိယအကြိမ်နာပါဦးမလားကိုယ်နိုင်ဆင်းရဲရှုမှတ်မြဲဆင်းရဲအပိပွားသိကြပါလားသိပါပါကိုယ်သာဆင်းရဲစိတ်မဆွဲဆင်းရဲဆင်မပွားဟုတ်ကလားကိုယ်တော့ဆင်းရဲပါရဲ့စိတ်ဆင်းရဲလားရှုလို့လားမရှိလို့လားစိတ်မဆင်းရဲမထီပဲမဟုတ်မဆွဲနုပယစိတ်ထဲမှာမထီဘူးဆိုတော့ပဋိက္ခနုပယဝင်နေလား ပတိကနုတ္တယမဝင်ဘူးဆိုလို့ရှိရင်ကာမချမ်းသာလှန်တောင်းတာပါဟုတ်မလားမတောင်းနိုင်ရင်ရာဂနုတ္တယဘောဝင်မလားမဝင်ဘူးဆိုလို့ရှိရင်သူ့မှာပတိကဒေါသလည်းလွတ်ရာဂလောဘလည်းလွတ်ပြီဆိုတော့ဝေဒနာရဲ့ငါးပြာသဘောသူမသိဘူးလားသိပါဘူးဖြစ်ခြင်းချုပ်ခြင်းပါရပွဲသဘောအပြစ်သဘောလွတ်မြောက်ရာသဘောဟုတ်ကဲ့လား ဥပါဒာအထင်ကမှာအတာရာအာဒီနဝနိဒရဏသူသိတယ်ရှုလို့သိပြီဆိုတဲ့အခါကျတော့သူဟာဝေဒနာကိုခံစားတဲ့အခါမှာကိလေသာကင်းလျက်ခံစားသလားရှင်းလျက်ခံစားလားကင်းလျက်ခံစားပြီဆိုတော့သူတန္တရာမှာဘဝရှိပါဦးမလားမရှိတော့ဘူးဒါကြောင့်စိတ်မစင်ရဲမထီပဲဟုတ်မစွဲနုတရားဝေဒနာဤငါးပါးဖြစ်သောထိုသဘောကို နနောပိုင်းပိုင်းသိမြင်နိုင်ရဲ့ခိုင်ညာတို့ဘွာဘာညာတွေတို့ဘွာမလဲဝေဒနာကိုသိတဲ့ဝိပဿနာဉာဏ်တွေမတို့ဘွာပြီဘူးလားဝိပဿနာဉာဏ်ရင့်ကျက်ပြီဆိုတော့မဉဏ်ပူဉာဏ်ထိမသွားပြီဘူးလားဒါကြောင့်ယင်းတို့ဖြစ်ညာထိုသူသာကသုံးပါးဝေဒနာခံစားရ၌ကင်းကွာကြည်လေခံစားပေ၍များထွေဒုက္ခကင်းလျရသည်တုဒ္ဒရှိသူသဘောတည်း ကိုင်းလိုက်စို့တရားအသည်မတိဝမူထိုသည်သူကတွေ့မှုဆင်းရဲမရှိဘဲမို့ကိုယ်လည်းညှိုးနွမ်းစိတ်ပင်မှ မရသည်သူတချောင်းစုလင်နောက်သူတွင်နာကျင်ထဆင့်ပွားကို၌ဆင်းရဲမရှိပဲစိတ်แท้ပင်မညာကိုလည်းဆင်းရဲ ဆင်းရဲသူကမခန္ဓာစိတ်မှလွန်ထိပါစိတ်မှခိုက်ထိဆင်းရဲပြီးပฏิကာနုတယပွာထိုဆင်းရဲမှလွတ်လွတ်လှ၍ ကာမချမ်းသာတောင်းတပါရာဂာနုတယကွာထိုဝေ20ဝေ20ဆိုတာဝေဒနာနှစ်ပါးနော်ဒုက္ခဒုက္ခထိုဝေ20ဖြစ်ချုပ်သာယာဖြစ်နာစာနဲ့ဖြစ်နာစာ လွတ်ရာစင်စေဉာဏ်မစစ်၍ဥပ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတယပွာယင်းသောခြင်းများထိုသူသာကသုံးမဝေဒနာအင်္ဂါယာ၌ ပင်ငါကိလေသံသာပေ၍ညာထေဒုက္ခမလွရသည်သုတကင်းသူသဘောသည် ပါတဲ့ပြိတ္တပဲမရတော့ဒါပြီးခေါ်ရတယ်နော်ဒီရတော့ဒါပြီးတဲ့ရှိသုတရှိသူတရားအသည်အဓိကမသုတရှိသူအတွက်အဲ့ဒီသမုဒ္ဒောကောင်းကောင်းဆိုရမယ်ခေါ်ပါပြီနော်အသာနေအသာနေမျက်စိကနာယီမကြည့်နဲ့မသိကြအောင်ဆောင်ပြီးတော့သွားကြတယ်တရားအသည်ရှိဝတိမူရှိဝတိမူသောတိသူက တွေ့မူဆင်းရဲရှုမှတ်မြဲ၍စိတ်แท้မပန်းရုပ်သာနွမ်းရှင်လန်းကြည်တော်သည်သုတချောင်းစုလင်နောက်မထွင်နာခြင်းစင်မပွားသို့ သူ့မှမြဲဆင်းရဲအတိပွားကို၌ဆင်းရဲသူ့မှမြဲဆင်းရဲအတိပွားကိုသာဆင်းရဲစိတ်မစွဲဆင်းရဲဆင်းမပွားစိတ်မဆင်းရဲ မထီပဲမှုမစွဲနုတရားဝေဒနာဤငါးပြာဖြစ်သောထိုသဘောကိုနှနောပိုင်းပိုင်းသိမြင်နိုင်ရဲခိုင်ညာတို့ဘွာရင်တို့ဖြစ်냐 သူကားကသုံးပါးဝေဒနာခံစားရ၌ကင်းကွာကိလေခံစားပေ၍ညာထွေဒုက္ခသင်မရသည်သုဒ္ဓရှိသူသဘောတည်း Thank you. ဒီဆောင်မုတ်ကအခုမှရေးတာမဟုတ်ပါဘူးဘုန်းကြီးဒီမှာဒီသာသနာ့ရိပ်သာမှနေပြီးတော့ယောဂီတွေတရားပြစဉ်ကလေးကရေးပြီးဟောတဲ့တရားပါဒါပေမဲ့အဲ့လောက်ကြာကြာကရေးထားတဲ့ဆောင်မုတ်ပင်ဖြစ်တော့လည်းပဲဘုန်းကြီးကညံထိုင်းတော့မရဘူးအဲ့ဒါကြောင့်သာယုံနဲ့ရေးယူယူလာရတယ်မိတော့ဘုန်းကြီးတို့တရားသိရမယ်10မိနစ်လောသွားတယ် နော်လူရင်းကဒီဒေသနာမြတ်စွာဘုရားမိန့်ကြတာအတိပ္ပယ်ကကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ဒီလိုမဟုတ်လားကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ကိုယ်သာနွမ်းပြီးစိတ်မပန်းရအောင်ဘာလုပ်ရမလဲရှုရမယ်သို့တော့ရှုတဲ့အခါစိတ်ထားရည်ရွယ်ချက်ကလူသေးတယ်နော်ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှုလို့ရှိရင် ကိုယ်လည်းပန်းစိတ်လည်းနွမ်းမလဲ ဒနာပြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှိရင်ကိုယ်လည်းပါစိတ်လည်းနှွမ်းမယ်ဘယ်လိုရည်ရွယ်ချက်နဲ့ရှိရင်ကိုယ်ကနှွမ်းပြီးတော့စိတ်မပမလဲသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှိရမယ်ဒါကြောင့်မြတ်စွာဘုရားမိန့်ကြားတော်မူတဲ့အတိုင်းရုပ်ဝေဒနာရုပ်ဝေဒနာစိတ်ဓမ္မဆိုတဲ့တတိယအာယုန်၄မျိုးကိုရှိရမှာရှိရမှာဒုက္ခဝေဒနာကိုရှိတဲ့အခါမှာကိုယ်သာပန်းပြီးတော့စိတ်မနှွမ်းရအောင် က္ခဝေဒနာရဲ့သဘာဝလက္ခဏာတာမညာလက္ခဏာကိုပြက်ပြက်ထင်ထင်သိမြင်ပြီးလို့ဆင်းရဲခြင်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုဖို့အတွက်ငါရှိတယ်လို့စိတ်ထဲမှာရည်ရွယ်ချက်ထားပြီးတော့ရှုမှတ်ပွားများကြိုးစားအားထုတ်ကြခြင်းအပြင်ဝေဒနာရဲ့ဖြစ်ခြင်းသဘောချုပ်ခြင်းသဘောအတ္တရခေါ်တဲ့တာယာဝေသဘောအာတိနဝဆိုတဲ့အပြည့်နာစာသဘော နိဗ္ဗာန်ဆိုတဲ့ထွက်ရသဘောဒီသဘော၅ပါးကိုပိုင်းခြားထင်ထင်သိမြင်ကြပြီးခင်မညံဖုန်ညာနဲ့နိဗ္ဗာန်ဝင်ဝင်နိုင်ကြပါစေဆက်လိုက်ဆိုဤယိတ်တာအတွင်းမှနေဤယိတ်တာ ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစစအရာရာအစင်ပြေကြပါစေဤရိတ်တာအတွင်မှနေ စီရကင်းကြပါစေစိတ်စီရကင်းကြပါစေအစာကအရာရာအရှင်ပြေကြပါစေသုံးပါဖို့ပါ